အနာဂမိမဉဏ်ရပြီးတဲ့ပုဂ္ဂိုလ်ဟာဒါနကုသိုလ်လည်းမမေ့ဘူးသီလကုသိုလ်လည်းမမေ့ဘူးဘာဝနာကုသိုလ်လည်းမမေ့ဘူးဝေယဝစ္စကုသိုလ်လည်းမမေ့ဘူးတဲ့ဒုစရိုက်တရားတွေလည်းမပြုတော့ဒါကြောင့်မလို့သူဟာပမာရတရားကိုမေ့တယ်ဆိုတဲ့ပမာရတရားကိုသူမြစ်ပြပြတတ်ပြီတဲ့ဆိုအနာဂါမိမဲ့ဣပေယဗျာပါကောဒဥပနာဟဗျာပါကော ပမာဒဟု၄ခုမှန်စွာပမာဒဟု၄ခုမှန်စွာမြစ်ပြရှင်းပေခြင်းတတိယမြစ်ပြရှင်းပေခြင်းတတိယသို့ တာမိမဉ္ဇဉ်ပြီးတော့ပါလဲအရဟတမေညာလူရင်းကတော့အရဟတမေညာကြကြံတဲ့ဥပကိလေသာတွေအကုန်လုံးပယ်တတ်တယ်ဒါပဲအဲ့တော့ဒီမှာတော့စည်ရင်းနဲ့ဖော်ပြထားတယ်အရဟတမေပယ်ဖြတ်သည်မှာအဘိဇာလောဘဓမ္မတာရံပါသူတော်ဘာပစ္စည်းကိုရှေးရှုကြံစည်တဲ့အဘိဇာရဲ့မတရားတဲ့လောဘရဲ့ဒါကိုလည်းပဲအရဟတမေညာကအမြင့်ပြတ်ပယ်တယ်တဲ့ဒါပေမဲ့ တကယ်တော့အဲ့ဒီအဘိဓါနဲ့လောဘဟာအနာဂါမိမက်ကရေကပယ်ပြီးသားပါပဲသို့တော်လည်းပဲအဘိဓါကိုလည်းလောဘလို့တရားကိုကောက်ထားတယ်ဝိသမလောဘကိုလည်းလောဘလို့တရားကိုကောက်ထားတော့သူတို့နဲ့လောဘအားဖြင့်သဘောချင်းတူနေတဲ့လောဘအသေးစားကတော့အနာဂါမိမဲ့ရထားတဲ့ပုံကိုမှကြံသေးတယ်အဲ့ဒါကိုအရဟတမဲ့ကြမှာတိုက်ရဘာလောဘလဲလို့ဆိုတော့ ရူပအရူပဇာနေမှာတွေ့တာတတ်မဲ့တဲ့လောဘရူပအရူပမြမဘဝကို တွေ့တာတတ်မဲ့တဲ့လောဘအသေးစားအနှုစားအဲ့ဒါကတော့အနာဂါမိမဲ့အထိမပယ်သနိုင်နေလို့ကြားနေသေးတယ်အဲ့ဒီလောဘကိုအရဟတမေညာကပယ်တတ်ရတယ်ဒါကိုပဲလောဘခြင်းတူသောအားဖြင့်အဘိဓါနဲ့ဝိသမလောဘကိုပယ်တယ်လို့ဆိုရပါမှန်တော့အဘိဓါနဲ့ဝိသမလောဘဟာ အနာဂါမိမက်ကလေးကပယ်ပြီးသားပဲနောက်ထံပကျမ်းတန်းခက်ဌာနမာနပဲတာရံပတာရံပဆိုတာဘာလဲသူတဲ့ကဲပိုပြုလို့တာရံပဟုတ်ကဲ့လားသူတစ်ပါးတဲ့ပိုပြီးပြုလို့လို့တာမကောင်းတဲ့ဘက်မှာပါအဲ့ဒီတာရံပလည်းပဲပယ်တယ်တဲ့အတိမာနမာနမဒမာနလည်းပယ်ပြီးအနိမာနလည်းပယ်ပြီးမဒမန်ရစ်တာကိုလည်းပယ်တယ်တကယ်တော့ယာထာဝမာန အယာထာဝမာနလို့မာနနှမျိုးရှိတယ်ယာထာဝမာနဆိုတာသဘာဝကြလွယ်သဘာဝကြတဲ့မာနဖြစ်တဲ့လို့ဖြစ်တာအယာထာဝမာနဆိုတာသဘာဝမကြတဲ့မာနမဖြစ်တဲ့မဲနဲ့ဖြစ်တဲ့မာနအဲ့ဒီအာရထာဝမာနခေါ်တဲ့သဘာဝမကြတဲ့မဖြစ်သင့်မဲနဲ့ဖြစ်တဲ့မာနကိုတော့အနာဂါမိမဲ့ကလေးကပယ်ပြီးသားပဲ။ကျန်နေတာကဘာလဲဆိုတော့ ဖြစ်တဲ့လို့မို့လို့ဖြစ်တဲ့ယာထာဝမာနကတော့အနာဂမိမက်ကမပယ်နိုင်သေးပဲနဲ့ကြံနေခဲ့တယ်။ဒါကြောင့်အဲ့ဒီအယာထာဝမာနခေါ်တဲ့သဘာဝကြတဲ့မာနကိုအရဟတမေကလုံးဝအမြင့်ပြပယ်တတ်ပြလိုက်ပြီဒါပြောတာဆိုအရဟတမေပယ်ဖြဲ့သည်မှာအဘိဇာလောဘထံပတာရံပါ အတိမာနမာနမဒာမြစ်ပြရှင်းပယ်ခြင်းစတုထာမြစ်ပြရှင်းပယ်ခြင်းစတုထာသို့ဒီမှာ တော့အဲ့ဒါလေးကြည်အောင်သဘောပေါက်အောင်ထက်ခါသာကကြည်ထက်ခါတကကြက်ထားလို့ရှိရကိုကိုကိုလည်းစစ်ဆေးနိုင်တယ်ကိုကိုကိုများတပတ်တဖို့ရပြီလို့စိတ်ထဲကထင်နေရင်ဒီအချက်တင်နဲ့စစ်ဆေးသောတာပတ္တိမေညာပယ်တဲ့ဒီဥပကိလေသာတွေငါပယ်နိုင်မလားမပယ်နိုင်သေးဘူးဆိုငါဟာမဟုတ်သေးဘူးထင်ယုံမျှပဲရှိသေးတယ်ဆုံးပြနိုင်တယ်သူများကိုလည်းအကဲခတ်နိုင်တယ်ဒါကြောင့်မလို့အဲ့ဒါလေးကြည်ဖို့ရည်ကြီးတယ်ဒီကနေ့ဘုန်းကြီးတို့တော်ပြီ ဒါကြောင့်ခွန်ကြီးတို့ပြိဿဟာအခုမြတ်စွာဘုရားဝဋ္ဌသုတ်ဒေသနာတော်မှာဟောခဲ့တဲ့ဥပကိလေသာ16ပါးရောအဲ့ဒီ16ပါးအပြင်ဒီ16ပါးထဲမှာအကျုံးဝင်တဲ့တခြားတခြားသောစိတ်အငြင်းအမဲတွေကိုရောမိမိတို့တဏ္ဍာမှာဖြစ်မဖြစ်ကိုစိစိဝေဖန်သိရှိပြီးတဲ့အခါကျတော့ဖြစ်ပေါ်နေလို့ရှိရင်အဲ့ဒီဖြစ်ပေါ်နေတဲ့စိတ်အငြင်းအကြေးကိုနီး6ပါးမှာတနည်းနည်းနဲ့ လျှော်စေးပယ်တတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ။ 1946ခုနှစ်ဒေါ်သလင်းလာပြည်နေ့1984ခုနှစ်စက်တင်ဘာလ9ရက်နေ့ဟုတ်သလားစက်တင်ဘာလ9ရက်နေ့နေ့လယ်3နာရီအချိန်မှာဘုန်းကြီးတို့တရားပွဲစတယ်ဟောရမယ့်တရားကတော့ဥပုသ်စဉ်အတိုင်းဟောလာတဲ့စိတ်တရားပေါ့စိတ်ထားဖြူဖွေးချမ်းသာရေးတရားတော်ဒါစိတ်ဒေန တန်ကိလေထေနတန်ကိလေတန်တိမာနဝစိတ်တေတုတ်တေဝိတုဇ္ဇန္တိဣတိဝုဒ္ဓမဟေတိနာစိတ်တေနတန်ကိလေထေနစိတ်ညံ့နွမ်းခြင်းကြောင့်မာနဝတ attva တို့သည်တန်ကိလေတန်တိညင်နွမ်းကြရကုန်၏စိတ်ညင်နွမ်းတဲ့အတွက်တ attva တွေညင်နွမ်းရတယ်တဲ့စိတ်တေတုတ်တေဝိတုဇ္ဇန္တိဣတိဝုဒ္ဓမဟေတိနာ စိတ်တွေတုတ်တွေစိတ်စင်ကြယ်သည် ရှိတော့မာနဝတ attva တို့သည်ဝိတုဇ္ဇန္တိစင်ကြယ်ကြကုန်၏စိတ်စင်ကြယ်ရင် စိတ်ဖြူစင်ရင် attva တွေလည်းစင်ကြယ်ဖြူဖွေးနေတာပဲတဲ့ဣတိဝုဒ္ဓမဟေတိနာဣတိဤသို့မဟေတိနာမဟာဣတိမုနိထွတ်တင်ဘုရားရှင်သည် ဝုဒ္ဒံစိတ်ကြည်လင်ရေးမျောခေါ်တွေး၍လေးလေးနက်နက်မိမ့်မြတ်တော်မူပါတည်းတဲ့စိတ်ညင်နွမ်းလို့ရှိရင်ယုတ်ညင်နွမ်းလူညင်နွမ်းနဲ့စိတ်ကြည်လင်ရင်ယုတ်ကြည်လင်နဲ့လူကြည်လင်နဲ့စိတ်ညင်နွမ်းလို့ယုတ်ညင်နွမ်းလူညင်နွမ်းလို့ရှိရင်ဆင်းရဲတဲ့စိတ်ဖြူစင်လို့ယုတ်လည်းဖြူစင်ကြည်လင်ပြီဆိုလို့ရှိရင်ချမ်းသာတယ်ဒါကြောင့်မိမိရဲ့ ရုပ်သွင်ကိုကြေးမှုမှန်ပြင်းထဲမှာကြည့်ပြီးတော့မျက်နှာမှာတင်နေတဲ့အငြေကြေးအစွန်းအကွယ်အစရှိသည်ဝက်ချံညင်တိနှိမ့်စသည် ရှိလို့ရှိရင်ဈေးသိပ်ပြီးဖယ်ရှားသလိုမိမိစိတ်အစဉ်ကိုလည်းနေ့စဉ်စက္ကန့်တိုင်းမိနစ်တိုင်းလို့ပြန်ပြီးတော့စစ်ဆေးပြီးစိတ်အစဉ်မှာလောဘအငြိကြေးဒေါသအငြိကြေးမောဟအငြိကြေးဆိုတဲ့ဒီအငြိကြေးတွေတင်နေရင် အဲ့ဒီအညစ်အကြေးတွေကိုနီး6ပါးနဲ့လျှော်ဆေးနီး6ပါးမှာတင့်လျော်ရာနီးနဲ့လျှော်ဆေးပြစ်ပါတဲ့နီး6ပါးဆိုတာမဲသည့်စိတ်ကိုဖြူစေလိုသောထိုးထိုးအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲလေဖုံဖုံကောင်းအာယုန်ဒီနုလုံပတိဉာဏ်ချိန်ညှိလော့ပို့ပြီးမေတ္တာတမထာနှင့်ပွားရာဝိပတ်နီး600တွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည့်တလုံးချမ်းသာလိမ့်မည်ဒီအဲ့ဒါ ဒီတော့ညင်နွမ်းတဲ့စိတ်ညင်မဲတဲ့စိတ်ဆိုတာဘာစိတ်ပြောတာလဲဆိုတော့ကိလေသာစိတ်ကိုပြောတာကိလေသာဆိုတဲ့စကားလုံးကညင်နွမ်းစေသောစိတ်ပူလောင်စေသောစိတ်နှိပ်စက်သောစိတ်ဆင်းရဲစေသောစိတ်လို့အဲ့လိုအဓိပ္ပာယ်ရတယ်။တနည်းပြောရင်တော့ညင်နွမ်းစေတတ်သောတရားပူလောင်စေတတ်သောတရားနှိပ်စက်တတ်သောတရားဆင်းရဲတတ်သောတရားဆင်းရဲစေတတ်သောတရားလို့အဓိပ္ပာယ်ရတယ်ကိလေသာဆိုတာ။ ဒါကြောင့်လူကိုညှဉ်းနွမ်းစေတဲ့စိတ်မှန်သမျှကိလေသာစိတ်လူကိုပူလောင်စေတဲ့စိတ်မှန်သမျှကိလေသာစိတ်လူကိုနှိပ်စက်တဲ့စိတ်မှန်သမျှကိလေသာစိတ်လူကိုဆင်းရဲစေတဲ့စိတ်မှန်သမျှကိလေသာစိတ်ကိလေသတိတံကိလေသတိတိကိလေသောဘာတတိဥပတ္ထာပေတိတိအထောရဥပတ္တာပေတိတိအထောရကိလေသတိတံကိလေသတိတိစိတ်ကိုညှဉ်းနှွမ်းစေသောကြောင့်ကိလေသောကိလေသာမြည်၏တဲ့ ဗာဒတိနှိစ္စတဤဥပတာပေတိပူလောင်စေတဤဣတိအထောဤကလူရင်းအတိပဲပဲကိလေသာဆိုတဲ့စကလုံးရဲ့လူရင်းအတိပဲပဲတဲ့ဒါကြောင့်ညင်နွမ်းစေတနှိစ္စတပူလောင်စေဒေတာဆင်းရဲစေတတ်တဲ့စိတ်မှန်သမျှကိလေသာကြီးပဲထိနာမိတ်တခေါ်တဲ့စိတ်စေတသိက်ရုပ်လေးလံထိုင်မိုင်းတဲ့ထိုင်မိုင်းမှုကအစလူကိုနှိပ်စက်တဆင်းရဲစေတတ်တဲ့အတွက်ဒါကိလေသာတော့ ဒါကြောင့်မိမိဂိညာတတ္တဝါကိုပြာပါလှိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆယ်တွေကိလေသာအဲ့ဒါကတော့ဆောင်းမုတ်စာအုပ်ထဲမပါဘူးမိမိဂိညာတတ္တဝါကိုပြာပါလှိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေခေါ်လေကိလေသာကိလေသာရဲ့အတိပ္ပယ်ကိလေသာဆိုတာဘာအတိပ္ပယ်ရှိလဲပြိတ္တာ ညင်နွမ်းစေတတ်သောတရားပူလောင်စေတတ်သောတရားနှိပ်စက်တတ်သောတရားဆင်းရဲစေတတ်သောတရားမဟုတ်ဘူးလားသိမှန်တယ်နော်ဆိုမိမိဂိမ်းရာသတ္တဝါကိုဗျာပါလိုက်စုပူလောင်စေတတ်နှိပ်စက်တတ်၍ထထညစ်ပေပြုရလေ ဆယ်တွေးကိလေသာအဲပြင်ပြင်လိုက်မယ်အဲ့ဒီနာထထညစ်ပေပြင်လို့မရတော့ဘာကြောင့်ဆိုပေဆိုလဲပေချင်းထန်နေတယ်လေဆိုလဲလေချင်းထန်နေတော့သူရှိတဲ့အတိုင်းပဲဖြစ်မှာမိမိဂိညာသတ္တဝါကိုပြာပါလိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ ထထညစ်ပေပြုရလေဆယ်တွေကိလေသာမိမိကိညာတတ္တဝါကိုပြာပါလိုက်စုဘူးလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေ ဆဲတွေကိလေသာဆဲတွေကိလေသာသို့ သားဘယ်နှပါးရှိတယ်10ပါးအကျယ်ပွားလိုက်လို့ရှိရင်ဘယ်လောက်များရှိမလဲဘယ်လောက်များရှိဘုန်းကြီးတို့ကြားဦးတယ်ဒီလိုကြားဦးတယ်အရဟံကိလေသာ73တောင်ဝဲကိုပယ်ဖြတ်သုတ်တင်ခုတ်တွင်ရှင်းလင်းပယ်ဖြတ်သုတ်တင်ခုတ်တွင်ရှင်းလင်းတော်မူသောမြတ်စွာဘုရားတဲ့။ဘာကြောင့်လဲ။အဲ3000ရဲ့တပွက်တဲ့နော်။ 3000ရဲ့တဝက်10ပါးကိုအကျယ်ပွားလိုက်လို့ရှိရင်နော်1500တဲ့ကြောက်เสียပဲနော်အင်အားကောင်းရတာဘိုးအား1500ပေါ့နော်ဘိုးအား1500ဒီတော့အဲ့ဒီအကျယ်မပွားပဲနဲ့အကျဉ်အဖြစ်ဆိုတဲ့10ပါးကဘယ်ဟာများလဲသိဖို့မလိုဘူးလားမလိုပါဘူးမလိုပါဘူးလေ ဘာကြောင့်လဲလို့ဆိုတော့သူကပြောထားပြီပဲစိတ်ကိုညင်နှမ်းညင်နွမ်းစေတတ်ပူလောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်တဲ့ဟာဟုသမျှကိလေသာဆိုတော့ပြီးပြီပေါ့မာနဆိုကြပါစို့မာနဆိုတာဘာသဘောရှိတယ်လဲပါတယ်ထောင်လွှားတာထွက်ပြေးဖို့လားဘလို့လဲဩနတိလက္ခဏောမာနောတဲ့ မာနောမာနသည်ဩနတိလက္ခဏောမြင့်မောက်ခြင်းတက်ကြွခြင်းသဘောရှိ၏တဲ့မာနကြွတက်တဲ့သဘောမြင့်မောက်နေတဲ့သဘောရှိတယ်တဲ့သူများတဲ့မိုးနေတာပေါ့ဒီလိုမဟုတ်လားသူများတဲ့မိုးနေတယ်ဆိုတာငါသူများအောက်ကပဲလို့စိတ်ထဲကဖြစ်နေတာဟမ်ဘလို့လဲဟဲ့ငါစစရာသူများတဲ့ထက်ကပစ္စည်းလဲသူများတဲ့ထက်က ပညာလည်းသူများတဲ့အထက်ကဥစ္စာလည်းသူများတဲ့အထက်ကရုပ်ရည်လည်းသူများတဲ့အထက်ကချွေရံလည်းသူများတဲ့အထက်ကအကုန်လုံးအထက်ကယာရုလည်းအထက်ကဘာလည်းအထက်ကညာလည်းအထက်ကဟုတ်ကဲ့လားအဲ့ဒါလို့စိတ်ထဲမှာဖြစ်ပြီးဆိုတော့သူစိတ်ဟာပြပြနေသလားတက်ကြွနေသလားနှိမ်ရှိုင်းနေသလားမောက်ကြွနေသလားမောက်ကြွနေတာအဲ့ဒါကို လောကစကားကဘယ်လိုပြောတဲ့တော့อืมလူကဆောင်းကြွားကြွားနဲ့တောင်းမကြိုးဘူး ဒီလိုမဟုတ်လားဘလောက်ချမ်းသာမလဲအဲ့ဒီစိတ်ထားဟမ်အဲ့ဒီစိတ်စိတ်ထဲရောက်နေပြီဆိုလို့ရှိရင်စိတ်ကတောင့်တင်းမနေဘူးလားစိတ်ကတောင့်တင်းပြီဆိုတော့လူကနုညံ့ပျော်ပြောင်းလို့ဟမ်အဲဉာဏ်ခက်ထန်တယ်လူကယုတ်ကပိုးပြီးတောင့်တင်းမလာဘူးလားတောင့်တင်းနေတဲ့ယုတ်ဟာချမ်းသာလားဆင်းရဲလားအဲ ခြေထောက်တွေမြတ်ပေါင်တွေမြတ်တောင့်တင်းပြီဆိုလို့ရှိရင်နှိပ်ပါဟဲ့နင်းပါဟဲ့လောက်ရတယ်မဟုတ်လားဆင်းရဲလို့လားချမ်းသာလို့လားအဲအဲ့ဒါကသူ့အနေထိုင်အစင်မပြေလို့မလို့ဖြစ်တာမာနကြောင့်များတောင်းနေပြီဆိုတော့ပိုမဆိုးဘူးလားဆိုတယ်ဒီလိုဆိုလို့ရှိရင်ဒီမာနဟာလူကိုနှိပ်စက်တတ်တဲ့တရားဟုတ်သလားသိကြသလားဆင်းရဲစေတတ်တဲ့တရားဟုတ်သလားဒါဖြင့်သူ့ဘာလို့ခေါ်ရမလဲကိလေသာဒီလိုမဟုတ်လား ဘာကြောင့်ကိလေသာလို့ခေါ်ရသလဲလူကိုဆင်းရဲစေတတ်နှိမ့်ဆက်တတ်ညှဉ်းနွမ်းစေတတ်လို့ကြည့်ကြည့်စမ်းပါအဲ့ဒီမာနဝင်နေတဲ့မျက်နှာကိုကြည့်စမ်းကြည်လင်းနေမလားညှဉ်းနွမ်းနေမလားဘလို့နေလဲတရေကျိုးတွေတင်းတင်းဆွဲဆွဲရေးကြက်ထားတဲ့စီမျက်နှာပြင်နဲ့မတူဘူးလားဟုတ်ကဲ့လားပါတယ်လက်ကြောကြောင်ကိုပြောင်းချောရောဆိုတာလေဟုတ်ကဲ့လား အဲ့လိုမနေဘူးလားဒါပြည့်အဲ့ဒီမျက်နှာဟာချမ်းသာမဲ့မျက်နှာလားဆင်းရဲမဲ့မျက်နှာလားတင်းနေတဲ့မျက်နှာဆိုတော့သူ့ဟာသိတဲ့တင်းတော့ပေါက်เสียပဲရှိတော့တယ်မဟုတ်လားအဲ့ဒါဒီမာနကိလေသာဟာနှိမ့်ဆက်တတ်တာမာနစိတ်ဟာကိလေနှိမ့်ဆက်တတ်တာဖြစ်တဲ့အတွက်သူ့ကိုဘာလို့ခေါ်ရလဲကိလေသာအဲ့တော့ဒီသဘောသိထားတယ်မဟုတ်လားအသိထားတဲ့နောက်ကိလေသာ10ပါးရေးနေเสียလူသေးလားမလို့တော့ဒီလိုဆိုမရေနဲ့တော့ နော်ပါလူသေးသလားအဲ1500တောင်မှရေတွက်သေးတာဆိုတော့10ပါးလောက်ကတော့ရေဦးမော့ဖြစ်မှနဲ့တူနော်လောတော်မောမတပြာဒိဝိထိဥဒိစ္စနုတ္တပနှံအာဟိရိကံဤစေရံမှတ်ယံကိလေသာတဲ့ရတယ်မဟုတ်လားဆိုပါတဲ့တော်တဲ့ညာနေပါလားဟဲ့ လောတော့မောမှာတော့ရသားပဲနော်ဆိုဆိုဆိုဆိုဆိုလောဆိုတာကလောဘဒေါဆိုတာကဒေါသမောဆိုတာကမောဟမာဆိုတာကမာနတပြာဒိဋ္ဌိတဲ့ဒိဋ္ဌဆိုတာကဒိဋ္ဌိဝိဆိုတာကဝိသိကိစ္စထိဩဒိစ္စတဲ့ထိဆိုတာကထိနာမိတ်္တဩဒိစ္စဆိုတာက ဩဒိစ္စဆိုတာဘာလဲဩဒိစ္စဆိုတာဘာလဲစိတ်စိတ်ပြန်လွင်မှုဟုတ်ကဲ့လားစိတ်ပြန်လွင်မှုအနုတ္တပတဲ့ဘာလဲအာကုသိုလ်ပြုလို့ရမှာမကြောက်လန့်တာအနုတ္တပဟုတ်ကဲ့လားအနုတ္တပဆိုတာဘာလဲအာဟုသို့ပြုလုပ်ရမှာမကြောက်လန့်ဘူးတဲ့ရဲရဲတင်းတင်းလုပ်ရဲတဘောအာဟိရိကအာဟုသို့ပြုလုပ်ရမှာမရှက်တာ အကုသိုလ်အလုပ်များကောင်းတဲ့အလုပ်အောင်မေ့ပြီးတော့လူတော်တဲ့တဲ့သူလုပ်ရဲတဲ့လမ်းမေးလဲသူလုပ်ရဲတဲ့လမ်းပေါ်လဲသူလုပ်ရဲတဲ့အဲ့ဒါအာဟိရိကမရှက်တာ10ခုဆိုလောတော်မောမာတပြာဒိဝိထိဥဒေသနုတ္တပနှင့်အာဟိရိကံအာဟိ ဤစေတံမယံကိလေသာလောဒောမောမာတပြာဒိဝိထိဥဒိသနုတ္တပနှင့်အာဟိရိကံဤစေရံမယံကိလေသာမယံ စီဝေသာလောတော်မောမာတပြာဒိဝိထိဥဒိသနုတ္တပနှင့်အာဟိရိကံဤစေရံမယံကိလေသာမယံကိလေသာသို့ တော့အဲ့ဒီ10ပါးတယ်မဟုတ်ဘူးဒီ10ပါးမှတပါးကြံတဲ့စိတ်ကိုညှဉ်းနှွမ်းစေတတ်ပူပန်စေပူလောင်စေတတ်နှိပ်စက်တတ်တဲ့စိတ်ဟူသမျှလူကိုပူလောင်စေတတ်ညှဉ်းနှွမ်းစေတတ်နှိပ်စက်တတ်တဲ့စိတ်ဟူသမျှဒါကိလေသာတွေပဲယံဖာယံခာကိလေသာလို့သုံးပြီးတော့ယံဖာယံခာဥပ္ပကိလေသာလို့သုံးတယ်အသုံး ခင်ဗျားတို့အရင်တစ်ပတ်ကဆောင်ပုတ်ဆိုခဲ့တဲ့ဥပကိလေသာ16ပါးထဲမှာပါတဲ့တရားတွေသူတို့လည်းကိလေသာတွေပေါ့အဘိဇာဝိတမလောဘောပြာပါတော်ကောတော်ဥပနာဟောအစရှိတဲ့တရားတွေအိတာမစ္စရိယတို့မာယာတာထေယတို့ဒါတွေလည်းသူတို့ကိလေသာတွေပဲပေါ့အဲ့ဒီကိလေသာတွေစိတ်ကိုညင်မဲစေတဲ့တရားတွေညင်နွမ်းစေတဲ့တရားတွေဒီတရားတွေစိတ်ထဲမှာရှိနေပြီဆိုလို့ရှိရင်တော့ဆင်းရဲလားချမ်းသာလား င်ရတယ်ကိလေညင်မဲ့စိတ်၌ဆွဲရုပ်လည်းမကြည်လင်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်စိတ်ညင်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ဒီကိလေသာညင်မဲ့စိတ်ထဲမဝင်လို့စိတ်ဖြူစင်နေပြီဆိုလို့ရှိရင်ဒီစိတ်ဟာချမ်းသာတဲ့စိတ်ပဲဒီတော့စိတ်ဖြူစင်ဖို့လိုသလားညင်မဲ့ဖို့လိုသလား ဖြူစင်ဖို့လိုရင်ဘာလုပ်ဖို့လိုသလဲကိလေသာအငြင်းမဲ့စိတ်ထဲမဝင်အောင်နှလုံးသွင်းတဆင်ញင်တနေတထိုင်တတ်ဖို့မလိုပေဘူးလားတကယ်လို့ဝင်လာရင်လည်းပဲချက်ချင်းပယ်နိုင်ရှားနိုင်ဖို့မလိုပေဘူးလားလိုတယ်မပယ်နိုင်မရှားနိုင်လို့စိတ်ထဲမှာခိုးပြီးတော့ဝင်ပြီးကိန်းအောင်နေပြီဆိုလို့ရှိရင်တော့ဒီတတ္တဝါဒီပုဂ္ဂိုလ်ဟာ ချမ်းသာပြီးမှတ်ပြီးတော့ဒီလိုမလားသိကြလားဒါကြောင့်အဲ့ဒီကိလေသာအငြင်းမဲ့စိတ်ကိုစိတ်แท้ဝင်လာလို့ရှိရင် ဖြစ်စေမဝင်နိုင်အောင်ဖြစ်စေဝင်လာလို့ရှိရင်လည်းပယ်နိုင်အောင်ဖြစ်စေနီး6ပါးဒီနီး6ပါးအသင့်လျော်ရသုံးပါမဲဒီစိတ်ကိုဖြူစေလိုသောထိုထိုအာယုန်ညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ ညင်မျိုးစုံဆိုတာကိလေသာအညင်ပဲဖြစ်เสียအာယုံနဲ့မကြုံမတွေ့အောင်နေကိလေသာအညင်ပဲဖြစ်เสียအာယုံနဲ့ကြုံပြီးတွေ့ပြီဆိုလို့ရှိရင်တော့အညင်ပဲဖြစ်လိမ့်မယ်ဖြစ်ရင်မချမ်းသာတော့ဘူးဒါကြောင့်ရှောင်းနေပေါ့ဆိုကြပါစို့ရုပ်ရှင်သွားကြည့်လို့မို့လို့ရုပ်ရှင်ကြည့်ရင်ဖြင့်သဘောကျတဲ့လောဘတာယာတတ်မဲ့တဲ့လောဘကိလေသာအညင်ပဲလည်းဖြစ်နိုင်တယ်ဓမ္မမဟုတ် ရုပ်ရှင်တွေကလွမ်းကန်းဆွေးကန်းတွေ့တဲ့အခါကြတဲ့အခါကျတော့စိတ်မချမ်းမသာဖြစ်နိုင်တဲ့ဒေါသလည်းဖြစ်နိုင်တဲ့အငြိကြေလည်းကန့်နိုင်တဲ့ဟုတ်ကဲ့လားဓမ္မမဟုတ်ဘူးဆိုလို့ရှိရင်ရုပ်ရှင်ထဲမှာလူချမ်းကဇတ်ဆောင်ကိုရိုက်ပြီးနှက်ပြီးညှင်းဆဲပြီးဆိုပြန်တဲ့အခါကျတော့လည်းပဲစိတ်မချမ်းသာတာကတစ်ဖက်ဒေါသဖြစ်တာကတစ်ဖက်မဟုတ်ဘူးလားတက်ဒေါသရောကြာဒေါသရောမိမိခွစီးနေတာမဟုတ်ဘူးလားကိုကိုကိုခွစီးနေတာဘယ်သူကစီးနေတာ တက်ဒေါသရောကြဒေါသရောဟုတ်ကဲ့လားအဲ့တော့အငြင်းအမဲဝင်နေတာလားဖြူစင်းနေတာလားဘာလို့လို့တော့ရုပ်ရှင်ကြည့်လို့ဟုတ်လား TV ကြည့်တာတော့မပါပါဘူးဟမ်ပါတယ်လားပိုးပါရမှာပေါ့ तू ကလွယ်တယ်လေးဟုတ်ကဲ့လားနည်းနည်းအိမ်ကလုပ်ငန်းလေးနည်းနည်းလေးပြီးတာနဲ့အသာရှိထိုင်လိုက်လို့ရှင်တခါတည်းမြင်ရတာမဟုတ်လား ဟိုဟာရုပ်ရှင်ကမှတမင်တကာကြီးသွားနေရတယ်တော်တော်နဲ့ကြီးပြစ်ခဲ့တယ်အဲ့တော့ TV ကြည့်လည်းပဲမိမိကိုဒေါသကလည်းခွအစည်းခံနေရသည်ဒေါမနတကလည်းခွအစည်းခံနေရသည်မဟုတ်ပေဘူးလားဇတ်ဆောင်တို့ရဲ့အမှုအရာကိုตายရပြန်တဲ့အခါကျတော့ဘာခွစည်းပြန်လဲလောဘကခွစည်းပြန်သည်တဲ့ဟုတ်ကဲ့လားအဲ့ဒါကိုပဲအမလေးကောင်းလိုက်တာနော်ဟုတ်ကဲ့လား ကောင်းလိုက်တာနော်တဲ့ဘာကောင်းတာတော့ဘာကောင်းတာဇတ်ဆောင်ကအမှုအရာကောင်းလို့တဲ့လူချမ်းကလည်းသရုပ်ပါလိုက်တာလွန်ရောတဲ့မလေးမင်းသမီးလေးမျက်ဤကြတာလည်းကိုတောင်မှပြပြမိမလို့ဖြစ်သွားတယ်တဲ့ကောင်းလုံးလို့တဲ့အဲ့တော့အဲ့ဒါကိုကောင်းတယ်လို့သူယူဆကြတဲ့ကကိလေသာကိုကောင်းတယ်လို့ယူဆတာမဟုတ်ဘူးလား ကိလေသာကောင်းတယ်လို့ယူဆရတဲ့ကသူဆင်းရဲတာကောင်းတယ်လို့ယူဆရရောက်မလားချမ်းသာတာကောင်းတယ်လို့ယူဆရရောက်အဲ့ဒါသူသိရလားမသိဘူးဘဝတရာမိတံဘိက္ခဝေစိတ်တံတံအာဂနုကေဟိဥပကိလေသေဟိဥပကိလေထံတံအတုတဝပုထုဇနောနပဇာနာတိတဲ့ ဘေကဝေจิตာจิตသမီးတို့ဣရန်စိတ်တံဤစိတ်သည်ပပတရံပြိုးပြိုးပြဲတောက်ပြောင်းလျက်ရှိ၏တံထိုကိလေသာအညစ်အကြေးဖြူစင်ဝေး၍ယင်ကြေးတောက်ပြောင်းလျက်ရှိတဲ့ထိုစိတ်ကိုအာဂနုကေဟိအခိုက်အတန့်ဝင်ရောက်လာကြကုန်သောဥပကိလေသေဟိစိတ်ညင်နွမ်းကြောင့်တရားတို့ကဥပကိလေထာညင်နွမ်းစေအပ်ပြီ တန်ထိုဖြူစင်သော စိတ်ကိုကိလေသာအငြိအကျေးတို့တွယ်ကပ်သည်ဖြင့်မဖြူပွဲဝဲညှဉ်းနှွမ်းနေတဲ့အဖြစ်ကိုအတုတဝါအကြာအမြင်ဘဟုတ်တုတ္တမရှိတဲ့ပုထုဇနောပုထုဇဉ်ပုဂ္ဂိုလ်သည်နပဇာနာတိမတိတဲ့ဟောကိလေသာအငြိကျေးကိုကိလေသာအငြိကျေးမှသူမသိဘူးတဲ့လောဘကခွစည်းနေတာစီမံမသိဘူးဒေါသဒေါမနတာခွစည်းနေတာစီမံမသိဘူးကောင်းလိုက်တာကောင်းလိုက်တာနဲ့ဖြစ်နေတယ်တဲ့ အဲ့ဒီလူဟာတရားအသည့်အကြအမြင်ရှိသူလားမရှိသူလားမရှိသူတဲ့ဘယ်သူလဲဆိုတော့ပုထုဇဉ်တရားအသည့်အကြအမြင်မရှိတဲ့ပုထုဇဉ်ဟုတ်ကဲ့လားဒီနေရာမှာအကြအမြင်ဆိုတာနှစ်မျိုးရှိတယ်တုတ္တဆိုတာနှစ်မျိုးရှိတယ်အာဂမတုတ္တအဓိကမတုတ္တလို့နှစ်မျိုးရှိတယ်အာဂမတုတ္တဆိုတာစာပေကျမ်းဂန်ဖတ်ထားလို့သင်ယူထားလို့ တရားနာထားလို့တရားဆွေးနွေးထားလို့သိရတဲ့ဘဟုတ်တုတ္တအာဂမတုတ္တတရားစာပေသင်ယူလို့ရင်လည်းပဲဒီအတိရထားတယ်တရားကျမ်းဂန်စာပေဖတ်ထားလို့ရင်လည်းပဲဒီအတိရထားတယ်ဓမ္မမဟုတ်ဘူးဆိုလို့ရှိရင်တစုံတစ်ယောက်နဲ့တရားဆွေးနွေးလို့ရင်လည်းဒီအတိရထားတယ်အဲ့လိုအတိမျိုးကိုအာဂမတုတ္တခေါ်တယ် အဓိကမသုဒ္ဓဆိုတာကတော့တရားအားထုတ်လို့ရုပ်သဘောနံသဘောဉာဏ်နဲ့တွေ့ပြီးသိရာကနေပြီးတော့ရလာတဲ့အသည့်အဲ့ဒါအဓိကမသုဒ္ဓအဲ့ဒီအဓိကမသုဒ္ဓကတော့အာထုမှပဲရတယ်အာထုတယ်ဆိုတာရုပ်ကိုနာမ်ကိုတတိနဲ့ကပ်ပြီးတော့မပြတ်ဆောင်ရှုလို့အဲ့ဆောင်ရှုရာကနေပြီးတော့စူးစိုက်တည်ငြိမ်မှုတမာရီအားကောင်းလာလို့ ရုပ်သဘောနာမ်သဘောသိတဲ့အသည့်တွေဖြစ်လာတဲ့ဒီအသည့်ဟာအဓိကမတုဒ္ဒယုံနာတို့ရဲ့ဖြစ်ပေါ်လာမှုပျောက်သွားမှုတွေ့တဲ့ဉာဏ်နဲ့ဓာတ်ထိတွေ့ပြီးသိနေတယ်ဒါကြောင့်မလို့ယုံလည်းပဲဖြစ်ပေါ်ပြီးပျောက်တယ်မမြဲဘူးနာမ်လည်းပဲဖြစ်ပေါ်ပြီးပျောက်တယ်မတည်မြဲဘူးလို့ရှုရင်းရှုရင်းနဲ့ဉာဏ်နဲ့ဓာတ်ထိတွေ့ပြီးတော့သိတဲ့အသည့်ကအဓိကမတုဒ္ဒအဲဒါလိုနှမျိုးရှိတာမှဒီနေရာမှာ အတုတဝါအကြာအမြင်တုဒမရှိသောဥထုဇနောဘုတုဇင်ပုဂ္ဂိုလ်သည်နတ်ပဇာနာတိမတိကိုယ်တန်ကိုယ်စိတ်တဏ္ဍမှာလောဘကိလေသာဒေါသကိလေသာ မာနကိလေသာစိုက်တဲ့ကိလေသာတွေဝင်ပြီးတော့စိတ်ညှဉ်းနှွမ်းနေတယ်ဆိုတာကိုတဲ့အဲ့ဒီတုတမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်မသိဘူးတဲ့တုတရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ကတော့သိတာပေါ့အဲ့တော့ဒီနေရာမှာတုတမရှိဘူးဆိုတာ တရားကျမ်းက သင်ယူနာကြဖတ်ရှုထားခြင်းအဖြစ်လည်းပဲသူ့မှာဒါဟာကိလေသာအငြင်းမဲ့ပဲစိတ်ညင်မဲ့တဲ့စိတ်အကုသိုလ်စိတ်ပဲဒီစိတ်မိမိတဏ္ဍာမှာရှိနေသမျှဆင်းရဲနေတာပဲလို့အဲ့ဒါလို့ရထားတဲ့အသိဉာဏ်ဘ ਹੁ တုဒ္ဒမရှိတော့ဒါကိုပဲကောင်းလိုက်တာ ကောင်းလိုက်တာနဲ့ဖြစ်နေတယ်တဲ့ဒါအာဂမတုဒ္ဒမရှိတဲ့ အဓိကမတုဒ္ဒမရှိဘူးဆိုတာတော့ဒါထင်ရှားတယ်တရားမှမရှိဘူးဆိုရင်လက်တွေ့မှာအာမထုတ်ဘူးဆိုရင်တော့သူအဓိကမတုဒ္ဒမရှိဘူးမရှိရင်သူလည်းဒီလည်းသူလည်းဒါကိလေသာပဲအငြင်းပဲစိတ်ပဲလူကိုဆင်းရဲတဲ့စိတ်ဆင်းရဲစေတဲ့စိတ်ပဲလို့မသိဘူးဒါကြောင့်မို့အတုတဝါအကြာအမြင်တုဒ္ဒမရှိသောပုထုဇဏပုထုဇဉ်ပုဂ္ဂိုလ်သည်တန်ထိုမိမိစိတ်၌ကိလေသာအငြင်းအမဲဝင်ဆွဲနေခြင်းကိုနတ်ပဇာနာတိမသိတဲ့ ပြီးတော့ရုပ်ရှင်မှာရှေ့မှာထိုင်နေပြီးတော့ TV ရှေ့မှာထိုင်နေပြီးတော့မျက်စိပြုတ်ပြီးပါဇာကြီးဟပြီးကောင်းလိုက်တာ ကောင်းလိုက်တာလို့လုပ်နေတဲ့အခါအဲ့ဒါသတိထားငါလူအပဲလို့ဟုတ်လားတုတ္တရှိတဲ့လူကလူအဟုတ်ပါမလားတုတ္တမရှိတဲ့လူကလူအပဲမဟုတ်လားအဲမျက်စိပြုတ်ပြီးပါဇာကြီးဟနေတယ်ဆိုတော့သူကကောင်းနေတာလားမကောင်းနေတာလား ကောင်းနေတာဟိုပါဇက်ထဲချင်းဝင်လို့လည်းဝင်မှမသိဘူးနော်အဲ့ဒါကိုကောင်းတယ်ထင်နေကြတဲ့က तू တုတရှိသူလားမရှိသူလားမရှိသူဆိုတော့သူ့ကိုဘာလို့ဆိုရမလဲဟဲ့လူအားဟုတ်ကဲ့လားဘုန်းကြီးကလူအားဆိုတာကစကလုံးသာသာလေးသုံးတာပါကျန်ငံကတော့အဲ့ဒါကိုဘာလလို့ခေါ်တယ်ဟုတ်ကဲ့လားကျန်ငံကဘာလလို့ဘာလို့ခေါ်လဲဟဲ့ဘာလဆိုတာဘယ်လိုဘာကိုခေါ်တာလဲ အဲအဲ့လိုခေါ်တာကျမ်းဂန်ကတော့ဘုန်းကြီးကတက်တက်တာတာဒါကြောင့်မလို့ရုပ်ရှင်ပိတ်ကားရှိတီဗီရှိမှာကို ထိုင်းပြီးတော့အဲ့ဒါလို့ကောင်းလိုက်တာ ကောင်းလိုက်တာလို့ဖြစ်နေရင် ကိုယ်တဏ္ဍာမှာလောဘအညစ်အကြေးဒေါသအညစ်အကြေးဒေါမနတအညစ်အကြေးစတဲ့အညစ်အကြေးတွေဝင်ပြီးတော့မိမိစိတ်မှာဆင်းရဲအောင်လုပ်နေပူလောင်အောင်လုပ်နေတဲ့ဟာပဲလို့ မသိတာဟာလူအမို့ငါလူအငါလူအလို့သတိရှိသေးမဟုတ်လားဒါပေမဲ့ဘုန်းကြီးတို့ပြိဿထဲတော့လူအမပါပါဘူးမပါဘူးမဟုတ်လားမပါပါဘူးဘာကြောင့်လဲဆိုတော့တီးပြီးဈေးကြီးလို့မဝယ်နိုင်လို့နော်ဒါကြောင့်မပါဘူးဆလရာကမဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ ဒီရုပ်ရှင်ကြည့်လို့ဒီ TV ကြည့်လို့ဒီဇက်ပွဲကြည့်လို့ဥဒ္ဒနာမှာလောဘကိလေသာဒေါသကိလေသာတွေအလကားတက်တဲ့အဝင်ခံရတယ်လို့သိရင်ငါစိတ်ညင်မဲခံရတယ်လို့သိတယ်ဆိုလို့ရှိရင်မကြည့်ပဲရှောင်နေလို့ရှိရင်သူစိတ်တဏ္ဍာမှာ TV ကြောင့်ဖြစ်တဲ့အငြိအကျေးရုပ်ရှင်ကြောင့်ဖြစ်တဲ့အငြိအကျေးဇက်ပွဲကြောင့်ဖြစ်တဲ့အငြိအကျေးရှိပါမလားအဲ့ဒါပြောတာမရှိဘူးတဲ့ဒါကြောင့်မလို့မကြုံတွေ့စေ ဘာကိုမကြုံတွေ့စေရမှာလဲကိလေသာဖြစ်စေနိုင်တဲ့အာယုန်တွေကိုမကြုံတွေ့စေနဲ့ရှောင်မှအာယုန်မပြုတ်နဲ့ဒါပြောတာမဟုတ်လားအာယုန်မပြုတ်နဲ့တခါမကြုံတွေ့စေမမွေ့စေပဲတကယ်လို့တွေ့လာပြီဆိုလို့ရှိရင်လည်းပဲတဲ့မိမိစိတ်ကအဲ့ဒီအကုသိုလ်အာယုန်ကိလေသာအညစ်အကြေးဖြစ်เสียအာယုန်ထဲမှာ ပျော်မွေ့မနေစေရဘူးတနည်းမိမိစိတ်မှာကိလေသာအငြိအကျေမဖြစ်စေရဘူးလို့စိတ်ကိုအမြဲတစေကြိုတင်ဆုံးဖြတ်သတ်မှတ်ထားပါတဲ့နိယမိတဝသေနာတဲ့စိတ်ကိုကြိုတင်ဆုံးဖြတ်သတ်မှတ်ခြင်းရဲ့အစွမ်းဖြင့်လည်းပဲကိလေသာငြိမ့်နိုင်ပါတယ်တဲ့ကိလေသာမဝင်နိုင်ပါဘူးတဲ့ငြိမ့်နိုင်တာတော့မဟုတ်ဆိုကြပါစို့ခုနလိုပဲရုပ်ရှင်ပဲကြည့်ရ TV ပဲကြည့်ရကိုကတော့မကြည့်ချင်ပါဘူး ဒါပေမဲ့သားကသမီးကတူးကပူဇော်တဲ့အခါကျတော့မနေသာဘူးသူတို့ကြီးလည်းလှုပ်လို့မဖြစ်တဲ့အခါကျတော့သွားရတယ်အဲ့ဒီခါကျတော့စိတ်ကဆုံးပြတ်သွားပြီငါမတတ်တာလို့သူတို့လိုက်ပြမှာအဲ့ဒီရုပ်ရှင်မှာတွေ့ရတဲ့ဇလန်းဇက်ွက်ဇတ်ဆောင်တို့ရဲ့အမှုအရာကြောင့်ငါစိတ်မှာလောဘဒေါသမောဟမဖြစ်စေဘူးလောဘဒေါသမာမနာတွေမဖြစ်စေဘူးလို့စိတ်ကိုပိုင်းခြားတတ်မှဆုံးပြတ်ပြီးသွားပါတယ်ဟိုခါကျတော့မတတ်တာလို့မျက်စိရှေ့မှာ ကြည့်နေမြင်နေရပေမဲ့အဲ့ဒီအခါဆိုလို့ရှိရင်စိတ်ထဲမှာလောဘဒေါသမောဟမဖြစ်ပါပေဘူးတဲ့ဖြစ်လည်းပဲပြင်းပြင်းထန်ထန်မဖြစ်ဘူးပေါ့အင်အားနဲ့တဲ့လောဘဒေါသပဲဖြစ်မယ်ဒါကြောင့်အာယုံကိုမကြုံတွေ့စေခင်ကမကြုံတွေ့ခင်ကမတတ်တာလို့ကြုံတွေ့ရမယ်ဆိုရင်ဒီကိလေသာပေါ်မှာအဲဒီအာယုံပေါ်မှာကိလေသာစိတ်အနေနဲ့လောဘစိတ်အနေနဲ့ဒေါသစိတ်အနေနဲ့ မာနအိတ်တမစ္စရိယစိတ်အနေနဲ့ပျော်မွေ့မနေဘူးဒီအာယုံကမိမိစိတ်ကိုမပြောင်းစဲလေမပြောင်းလဲစေဘူးလို့စိတ်ကိုဆုံးဖြတ်သွားပါတဲ့မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံမုံကောင်းအာယုံဒီပြောင်းလေဖုံမုံကောင်းအာယုံဒီတကယ်လို့လောဘဖြစ်စရာအာယုံဒေါသဖြစ်စရာအာယုံအဲ့ဒါလိုအာယုံမျိုးနဲ့ တွေ့လာလို့လောဘဒေါသဖြစ်ရင်တဲ့ကိလေသာအငြင်းမဲ့စိတ်မှစွဲရင်အဲ့ဒီအာယုံကိုအာယုံမပြုတ်ပါနဲ့တဲ့တခြားကုသိုလ်ဖြစ်เสียအာယုံနေအာယုံပြုလိုက်ပါတဲ့စိတ်ဖြူမဲ့အာယုံနေမြတ်စွာဘုရားရဲ့ဂုဏ်တော်တွေအာယုံပြောင်းပြုလိုက်တရားတော်ရဲ့ဂုဏ်တော်တွေအာယုံပြောင်းပြုလိုက်သံဃာတော်ရဲ့ဂုဏ်တော်တွေအာယုံပြောင်းပြုလိုက် မိဘဘိုးဘွားတို့ရဲ့ကျေးဇူးတရားတွေကိုပြန်ပြီးဆင်ញင်နှလုံးသွင်းလိုက်ဆရာသမားတို့ရဲ့ကျေးဇူးနှရာကျေးဇူးတရားတွေဆင်ញင်နှလုံးသွင်းလိုက်အကျင့်သိက္ခာနဲ့ပြည့်စုံတဲ့သူတော်စင်တို့ရဲ့ဂုံကျေးဇူးတွေကိုဆင်ញင်နှလုံးသွင်းလိုက်အာယုံပြောင်းပေးလိုက်တာအဲ့ဒါလို့ဆိုလို့ရှိရင်ခုနအာယုံမပြောင်းမီကတင်နေတဲ့ကိလေသာအညစ်အကြေးဟာစင်ကြယ်သွားလိမ့်မယ်အခုနပြောလို့ပေါ့မတတ်တာလို့ တီဗီရှေ့ထိုင်နေရတဲ့ဘာလို့မတတ်တာလို့တီဗီရှေ့ထိုင်နေရအဲသားသမီးတွေကရှိနေတော့မဖွင့်လို့မဖြစ်ဘူးဖွင့်အောင်မှဟုတ်ကဲ့လားအဲအိမ်ကလည်းကျင်းချင်းဆိုတော့တခြားလည်းသွားထိုင်စရာပြုဒီနေရာထိုင်ရတယ်အဲ့တော့မကြည့်ခြင်းမြင်ခြင်းရဲ့သားဖြစ်နေမကြည့်ခြင်းမြင်ခြင်းရဲ့သားလားမကြည့်ခြင်းမြင်ရဲ့သားလားမြင်ရဲ့သားဖြစ်နေတာနော်မြင်ခြင်းရဲ့သားတော့မဟုတ်ပါဘူးတွေ့နေရတဲ့အခါကျတော့ ဆိုကြပါစို့မိမိကလည်းစိတ်မနိုင်လို့မလို့အဲ့ဒီတီဗီပေါ်မှာဖြစ်တဲ့ပြတဲ့ဇလအလိုက်စိတ်ထဲမှာယမယံခတာယာနှစ်သက်တမ်းမဲ့မှုဖြစ်တယ်ယမယံခစိတ်ဆိုးမှုဒေါသထွက်မှုဖြစ်တယ်ယမယံခစိတ်မချမ်းသာမှုဒေါမနတခေါ်တဲ့ဆုံးနေတဲ့ဒေါသကိလေသာအငြင်းမဲ့စိတ်ထဲဝင်ပြီတဲ့ဘလို့အာယုံပြောင်းမလဲဟုတ်ပြီကောင်းတဲ့အာယုံကိုဘလို့ပြောင်းမလဲ အဲ့ဒီတီဗီနဲ့မလမကမှာဖျားစင်များမရှိဘူးလားဟောရှိတယ်လားအခုနတော့လည်းတီဗီမကြည့်ကြဘူးဆိုအခုတော့လည်းတီဗီတွေရှိနေပါလားမဲမနဲ့တော့ဖျားစင်ရှိလို့ရှိရင်လည်းဖျားစင်မဲ့မျက်နှာမူလိုက်ပေါ့မရှိလည်းပဲစိတ်ထဲကမြတ်စွာဘုရားကိုအာယုံပြုလိုက်မျက်စိမိတ်ပြီးတော့ဟုတ်ကဲ့လားမြတ်စွာဘုရားအာယုံပြုပြီးတော့မြတ်စွာဘုရားရဲ့အရဟံအစိုက်တဲ့ဂုဏ်တော်တွေ မိမိသဘောအကျဆုံးအနှစ်ချက်ဆုံးစိတ်ထဲမှာအထင်မြင်လွယ်ဆုံးဖြစ်တဲ့ဂုဏ်တော်ကိုအာယုံပြုလိုက်ဘုရားဂုဏ်တော်ဘယ်နှပါးရှိလဲကိုပါရှိတယ်ဘယ်ဂုဏ်တော်သဘောကျဆုံးလဲအာလုံးသဘောကျပါတယ်မဟုတ်ဘူးလားအာလုံးသဘောကျတော့အာလုံးကိုအ내တိပဲသိရလားအရဟံကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရား မြတ်စွာဘုရားမှာလောဘအညစ်အကြေးလည်းမရှိဘူးဒေါသအညစ်အကြေးလည်းမရှိဘူးမောဟအညစ်အကြေးလည်းမရှိဘူးမာနအညစ်အကြေးလည်းမရှိဘူးဒိဋ္ဌိအညစ်အကြေးလည်းမရှိဘူးဝိသိကိစ္စခေါ်တဲ့တဏှာယုံမှတဏှာဖြစ်နေတဲ့အညစ်အကြေးဒါလည်းမရှိဘူးအဲ့ဒီဝိသိကိစ္စကိုတတိထားနော်အခုနပြောတဲ့တဖြာဒိဋ္ဌိဒိဋ္ဌဆိုတာဒိဋ္ဌိဒိဋ္ဌိဆိုတာအယူမှားတာအသိအမြင်မှားတာဒါလောကဝဟာရအရာလိုက်ပြောတာအယူမှားတယ်ဆိုတာ မှန်ကန်တဲ့အယူဝါဒကိုမယူမိတာဒါဒိဋ္ဌိပဲအသိအမြင်မှားတယ်ဆိုတာမှန်ကန်တဲ့အသိအမြင်မရှိတာဒါဒိဋ္ဌိပဲဒီနေရာမှာမှန်ကန်တဲ့အသိအမြင်မရှိဘူးဆိုတာဘာကိုသုံးဘယ်နေရာမှာသုံးတယ်လဲဆိုတော့သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုသုံးတယ်အခုနအယူမှားတယ်ဆိုတာကကမ္မတက္ကတာတမ္မာဒိဋ္ဌိနဲ့ဆန့်ကျင်မဲ့ဖြစ်တဲ့မိစ္ဆာဒိဋ္ဌိကိုပြောတာဒီမှာအသိအမြင်မှားတယ်ဆိုတာသက်ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုပြောတာ လူလို့ဖွဲ့စည်းထားတဲ့ယုတ်နဲ့နံကိုယုတ်သဘောမျှနံသဘောမျှမပြတ်ဖြစ်ပြနေတဲ့ယုတ်သဘောမျှနံသဘောမျှလို့မသိမမြင်ပဲနဲ့ပုဂ္ဂိုလ်ပဲတတ္တဝါပဲသူပဲငါပဲလူပဲလို့အသိအမြင်မှားနေတာအဲ့ဒါတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိပဲအဲ့ဒီအယူမှားတဲ့မိစ္ဆာဒိဋ္ဌိရောအသိအမြင်မှားတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိရောနှစ်ခုလုံးဒီနေရာမှာဒိဋ္ဌိပဲ ဒါကြောင့်တပြားဒိဋ္ဌိဝိသိကိစ္စဝိသိကိစ္စဆိုတာယုံမှားတန်တရားဖြစ်နေတာအရက်ထဲမှာသုံးတာကအဲ့ဒီအဓိပ္ပာယ်နဲ့မသုံးဘူးအရက်ထဲမှာဝိသိကိစ္စပဲအဓိပ္ပာယ်နဲ့သုံးတယ်အဲဝိသိကိစ္စများလိုက်တာဗျာလူလောကဟောဒီလိုပြောတယ်ဘာဆိုလို့တောင်အဲ့ဒါအလုတ်များတယ်တဲ့နော်အဲ့ဒါဝိသိကိစ္စများတဲ့အဓိပ္ပာယ်ဝိသိကိစ္စတွေများ ਈ တာဗျာတဲ့ ကျမ်းငါငါဝိသိကိစ္စအဲ့ဒါမဟုတ်ပါဘူးယုံမှားတန်တရားဖြစ်နေတာဖရာဘောလည်းပဲဖရာအစင်အမှန်လို့တိတိကျကျမယုံနိုင်ဘူးဟုတ်မှဟုတ်ရဲ့လားတရားဘောလည်းပဲဝဆင်းရဲကလွတ်မြောက်ကြောင်းတရားအစင်အမှန်လို့တိတိကျကျမယုံနိုင်ဘူးဒီတရားကျင့်လို့ဝဆင်းရဲကလွတ်မလွတ်ပါမလားဟုတ်မှဟုတ်ရဲ့လားအဲ့လိုတန်တရားဖြစ်နေတဲ့ဝိသိကိစ္စပဲတန်ခါဘောလည်းဒီတိုင်းပဲ ဒီတရားတွေကျင့်လို့မို့မဉဏ်ဖုန်ဉဏ်ရတဲ့အရိယသံဃာဆိုတာတကယ်ရှိမှရှိရလားဟုတ်မှဟုတ်လေရလားတန်တရားဖြစ်နေတဲ့ဝိသိကိစ္စပဲအဲ့လိုဖရာတရားတန်ခါယရဏသုံးပါးပေါ်ယုံမှတန်တရားဖြစ်တာဒါဝိသိကိစ္စထို့အတူပဲကံကံရဲ့အကျိုးတရားပေါ်ယုံမှတန်တရားဖြစ်တာလည်းဝိသိကိစ္စပဲကံကြောင့်အကျိုးရတယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာဟုတ်မှဟုတ်ပါမလား သူပုံတော်သလိုဖြစ်တာများလေလားအဲ့ဒါလို့တဏှာဖြစ်နေဝစီကိစ္စသူပုံတော်သလိုဖြစ်တာများလေလားဆိုရင်နည်းနည်းတော်သေးရဲ့ဒီလိုမဟုတ်ပဲနဲ့ဒီလိုဖြစ်တာဟာဟိုတကိုးရှင်ကြီးကလှုပ်လိုက်လို့ဖြစ်တာထမရဲ့ဆိုရင်တော့သွားပြီအဲ့ဒါဝိသမဟေတုကဒိဋ္ဌိခေါ်တယ်ဟိုတကိုးရှင်ကြီးကဖန်ဆင်းရှင်ကြီးကဖန်ဆင်းပေးလိုက်လို့ဖြစ်တာထမရဲ့ချမ်းသာပြန်လဲဖန်ဆင်းရှင်ကြီးချီးမြှောက်လို့ ဆင်းရဲပြန်လဲဖန်ဆင်းဖန်ဆင်းရှင်ကြီးကဓာန်ပေးလို့ဓာန်ခတ်လို့ဖြစ်တယ်လို့အဲ့ဒါလိုယူဆရဲ့အဲ့ဒီအယူအဆကိုဝိသမဟေတုကဒိဋ္ဌိလို့ခေါ်တယ်။ဘာဒိဋ္ဌိတဲ့တော့ဘယ်လိုအယူဆလဲတကောရှင်ဖန်ဆင်းရှင်ကပြုလုပ်ပေးလို့ဖြစ်ပေါ်လာတယ်လို့ယူဆတာအဲ့ဒါဝိသမဟိတုကဒိဋ္ဌိဒီလိုအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ ကံကံရဲ့အကျိုးပေါ်မှာယုံမှန်တဏှာဖြစ်နေတာလည်းပဲအဲ့ဒါဝိသိကိစ္စပဲတဲ့ဒါကြောင့်အဲ့ဒီဝိသိကိစ္စကိုအတိတ်ပဲအယက်ခေါ်ဝိသိကိစ္စနဲ့ရောနေမယ်တတိထတပြာဒိဝိထိဥဒိစ္စဟွာရီကတော့ထင်ရှားပါတယ်စိတ်ပြန်လွင်နာလို့ဘာလို့ဆိုတော့ထင်ရှားတယ်ဒီတော့မြတ်စွာဘုရားမှာလောဘအညစ်အကြေးဒေါသအညစ်အကြေးမရှိဘူးမာနအညစ်အကြေးမရှိဘူး အိတ်တာမစ္စရိယာဌိနာမိတ်တာဥဒ္ဒဇကုက္ကုဇဒိဋ္ဌိအစိုက်တဲ့ဒီညစ်ကြေးတွေလုံးဝမရှိဘူးဒါကြောင့်မြတ်စွာဘုရားဟာအရဟံဂုဏ်နဲ့ပြည့်စုံတော်မူပါပေတယ်ဆင်ញင်နှလုံးသွင်းလိုက်လို့ရှိရင်ဘုရားရှင်ရဲ့ပုံတော်လဲမိမိစိတ်ထဲမှာကြီးညိုစရာအကောင်းဆုံးပုံတော်ဖြစ်အောင်စိတ်ကူးပြီးပုံဖော်လိုက် ပုံဖော်ပြီးတော့ဒီရှင်တော်မြတ်ဘုရားရဲ့တဏ္ဍာမှာ လောဘဒေါသမောဟအစိုက်တဲ့အညစ်အကြေးတွေလုံးဝတစိမြူမြတောင်မရှိတဲ့အတွက်ဘုရားရှင်ရဲ့မျက်နှာတော်ဟာ ကြည်လင်ငြိမ်းချမ်းအေးမြပြီးတော့ကြက်တရေရှိလာပါပေတယ်ဘုရားရှင်ရဲ့တန်တော်တော့အရေးတော်အသားတော်တွေလည်းပဲကြည်လင်ငြိမ်းချမ်းအေးမြပါပေတယ်ဘာကြောင့်လဲလောဘဒေါသမောဟကိလေသာအညစ်အကြေးတွေကင်းဝေးစင်ကြယ်နေလို့အဲ့ဒါလို့စိတ်ထဲကမျက်စိမှိတ်ပြီးတော့ဘုရားရှင်ရဲ့ပုံတော်ရောဂုံတော်ရော အာယုံပြုတ်ပြီးဆင်ញင်နှလုံးသွင်းလိုက်ပြီဆိုလို့ရှိရင်တော့ဘုရားရှင်ရဲ့ပုံတော်ထဲမှာစိတ်မြုပ်နေသည်ဖြစ်စေဂုံတော်ထဲမှာမြုပ်သွားသည်ဖြစ်စေပုံတော်ဂုံတော်နှစ်ခုလုံးပေါ်မှာစိတ်မြုပ်သွားရင်ဖြစ်စေအခဏ TV ကြည့်လို့ဖြစ်ပေါ်လာတဲ့လောဘဒေါသငြိမ်းမသွားဘူးလားအဲ့ဒါအာယုံပြောင်းပေးလိုက်တာတဲ့ဝိပရိနာမိတဝသေဝိပရိနာမဝသေနာတဲ့အာယုံပြောင်းပေးလိုက်တာဝိပရိနာမမဟုတ်ပါဘူးလေပရိနာမိတဝသေနာအာယုံပြောင်းပေးလိုက်ပါတဲ့ ဒါကြောင့်ပြောင်းလေဖုံဖုံကောင်းအာယုန်ဒီဖြစ်နိုင်မှာမလားဟမ်ဖြစ်နိုင်တာဗောမဖြစ်နိုင်မဲနေမလားစိတ်ဆိုတာလေ့ကျင့်ထားတယ်ဆိုလို့ရှိရင်ကိုလိုချင်တယ်လို့ရတယ်မလေ့ကျင့်တဲ့စိတ်သာစိတ်နောက်လူကပါပါသွားရတာလေ့ကျင့်တဲ့စိတ်ဆိုလို့ရှိရင်ကိုလိုချင်တယ်လို့ရတယ်ဒါကြောင့်လေ့ကျင့်မှုသိအရေးကြီးတယ်အဲဒါကြောင့်ဘုန်းကြီး ခရိယာနေဟောတဲ့ဆင်းရဲငြိမ်းအေးချမ်းသာရေးတရားတွေမှာတနေရာမှာထည့်ပြီးတော့အဲ့ဒါလေးပေးထားတယ်ဖတ်ဘူးတဲ့လူများတော့တွေ့ဘူးမလားမသိဘူးစိတ်ကို အလေးအကျင့်ပြုလုပ်မထားဘူးဆိုလို့ရှိရင်ရုပ်ပစ္စည်းတိုးတက်လေဆင်းရဲလေပဲလို့ဇာဝရိုက်တဲ့အခါကျတော့အဲ့ဒါလေးဘုန်းကြီးကစလုံးပဲလေးနဲ့ပြထားတယ် စိတ်ကိုလေ့ကျင့်ပြီးပြုပြင်ပေးမပေးဘူးဆိုလို့ရှိရင်ရုပ်ပစ္စည်းတိုးတက်လေဆင်းရဲလေပဲလို့အဲ့ဒါဘုန်းကြီးတို့ပြိဿစဉ်းစားကြည့်ပါစဉ်းစားကြည့်ရင်ကြာကြာစဉ်းစားလေမှန်ကြောင်း ထင်ရှားလေထင်ရှားလာလိမ့်မယ်ဘာကြောင့်လဲဆိုတော့ဘုန်းကြီးအဲ့ဒါဖရာစကားကိုဗမာစလုံးဗမာမြန်မာဘာသာတက်တက်နဲ့ပြောထားတာမဟုတ်ဒီကလေ့ကျင့်ရင်ဖြစ်တယ်ဒီစိတ်က မလဲကျင့်ရင်တော့မဖြစ်ဘူးအဲ့ဒါကြောင့်ရုပ်လဲကျင့်ဖို့လိုသလိုစိတ်လဲကျင့်ဖို့ပိုးလိုအပ်တယ်ရုပ်လဲကျင့်တယ်ဆိုလို့ကြည့်တော့ကအလဲကျင့်လောက်ကြတယ်မဟုတ်လား exercise တွေ free hand exercise တို့ဘာ exercise တွေနဲ့ရှောက်လောက်တယ်မဟုတ်လားအဲ့ဒါလိုလောက်တယ်လို့စိတ်ကိုလည်းပဲအမျိုးမျိုးလေ့ကျင့်ဖို့အရေးကြီးတယ်။ဘယ်အစပြီးလေ့ကျင့်ရတယ်လဲဆိုတော့ယောနိတော်မနတိကာရအရာရာမှာကုသိုလ်ဖြစ်အောင်ဆင်ញင်နှလုံးသွင်းမှုလေ့ကျင့်နည်းကစပြီးတော့အဲ့ဒီကစပြီးလေ့ကျင့်ရတယ် အခုတရားတွေသမထဘာဝနာပွားများအထုတ်တယ်ဝိပဿနာဘာဝနာပွားများအထုတ်တယ်တရားအထုတ်တယ်တရားရှုမှတ်တယ်ဆိုတာဒါစိတ်လေ့ကျင့်နေတာပဲစိတ်အလေ့ကျင့်လုပ်နေတာပဲအဲ့တော့အလေ့ကျင့်လုပ်ထားတဲ့လူဟာစိတ်ကိုစေစားလို့ရသလောက်ရတယ်တနည်းနိုင်သလောက်နိုင်လို့နိုင်နိုင်တယ်အမြဲတမ်းစိတ်ရဲ့အလိုကို စိတ်နောက်လိုက်မနေရဘူးအဲ့လိုဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကချမ်းသာတာဒါကြောင့်ခုလည်းပဲ မတတ်တာလို့ TV ရှေ့ထိုင်နေရလို့မလို့မျက်စိအောက်မြင်နေရတဲ့အတွက် TV ပေါ်မှာရှိနေတဲ့ဇာတ်ကြောင်းအရာတာယာတမဲ့မှုစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့စိတ်အငြင်းမဲ့ကိလေသာတွေဝင်ရင်မျက်စိမှိတ်လိုက်မျက်စိမှိတ်ပြီးတော့မလုပ်ရမလဲဖရာကုံကိုအာယုံပြုဖရာရှင်ရဲ့ပုံတော်ကိုလည်းပဲစိတ်ထဲမှာပေါ်ပါစေဟုတ်ကဲ့လားဖရာရှင်ရဲ့ဂုဏ်တော်ကိုလည်းပဲစိတ်ထဲမှာအတိတ်ပဲနဲ့တကွာပေါ်ပါစေ ဟုတ်ပြီလားအဲ့ဒါလိုအာယုံပြုပြီးတော့ဆင်ញံနှလုံးသွင်းပွားများဒီလိုဆိုလို့ရှိရင်အခုနညင်မဲနေတဲ့စိတ်တွေပျောက်မလားမပျောက်ဘူးလားပျောက်သွားမယ်ဒါပေမဲ့ဘုန်းကြီးတခုတနေ့ရပေါ့လေတခုဆိုတော့တနေ့ကအာယုံဆွမ်းကတ်တဲ့ဒကမတွေရခိုင်ကအာယုံဆွမ်းကတ်တာကတော့ယောဂီတွေကကတ်တာပဲနောက်သူမိတ်ဆွေတွေသူကဖိတ်တော့သူမိတ်ဆွေတွေလစ်လာကြတယ်အာယုံဆွမ်းကတ်တော့ကတ်ပြီးတဲ့အခါကျတော့ ုန်းကြီးဦးဇွန်နာကကဲဖရာတက်ဖူးကြအောင်ဆိုပြီးတော့ဓမ္မယုံမတက်ပြီးတော့ဖရာဖူးခိုင်းတယ်အဲ့ဒီအချိန်မှာတော့မှောင်နေတာကိုမှောင်နေတဲ့အချိန်ဆိုတော့ဖရာကကမိ6ရောင်တလှဲ့စီတလှဲ့စီလင်းတာကိုတနေ့တာ24နာရီအချိန်လောက်ပြီးတော့ထားတာသူဟာသူအော်တိုမက်တစ်လှဲ့တာကြီး ဖူးရတာအင်မတန်ကြည်နူးစရာကောင်းတယ်အင်မတန်ကြည်ညိုပွဲရှိတာကိုဒီခါမှာစိတ်ထဲမှာနှစ်သက်မှုပီတိအဲငြိမ်းအေးမှုငြိမ်းချမ်းမှုကြည်လင်မှုကြည်နူးမှုအဲတကယ်ခံစားရတာဒီတော့အဲ့ဒါလို့သူတို့ဖူးပြီးတော့အာယုံစားပြီးတော့ဆူတောင်းမျှဝေရည်သက်ချတဲ့အခါကျတော့ရည်သက်ချပြီးတော့စကားပြောတော့ပါလာတဲ့ဒကမကြီးတယောက်ကပြောတယ်ဘယ်နဲ့ပြောလဲလို့ဆိုတော့ တပည့်တော်ဖရာတဲ့အဲ့ဒီဖရာကိုဖူးရင်ဖူးရင်ဖူးရင်ကတဲ့စိတ်ထဲကဘလို့ကြီးဖြစ်လာမှမသိဘူးတဲ့စိတ်ထဲကငိုခြင်းသလိုလိုရဲခြင်းသလိုလိုတယောက်ယောက်လွမ်းသလိုလိုဘာလိုလိုလှိုက်လိုက်လှိုက်လိုက်နဲ့ဖြစ်လာပြီးတော့အဲ့ဒါနောက်ပလက်လန်ကြမှာဆိုလို့တပည့်တော်မျက်စိမှိတ်ထားလိုက်ရတယ်ဖရာတဲ့အမှန်တော့သူမပြောတတ်လို့ပါ နှစ်သိမ့်ကြည်နူးမှုပီတိဖြစ်တာပီတိအားကောင်းတဲ့အခါကျတော့ပီတိကြောင့်ယုတ်ကကြွတက်မလိုလိုဖြစ်တော့ယုတ်ကိုကြီးကတကလုံးကြွမတက်တာတဲ့အခါကျတော့ဝန်းထဲကလှိုက်လိုက်ပြီးလာတာကိုအဲ့ဒါကို तू ကမပြောတတ်လို့အဲ့ဒါနဲ့ तू နောက်ပလက်လောင်လဲမှဆိုလို့ဖေမျက်စိမှိတ်ထားလိုက်ရတယ်သူမျက်စိမှိတ်ရတာကတော့တမျိုးပဲနော်ဘာကြောင့်မှိတ်ရတာလဲ ကောင်းတဲ့အာယုံကြောင့်ဒုက္ခရောက်မှဆိုလို့တယ်ဘုန်းကြီးကပြောပါတယ်အဲ့ဒါတော့မဖြစ်ပါဘူးလို့မျက်စိတော့မှိတ်เสียမလို့ပါဘူးထပ်ပြီးတော့ဖူးလို့ရှိရင်ဒကမာကြီးအပေါ်သာမြောက်တက်ချင်တက်သွားမယ်လဲတော့မလဲဘူးလို့ရှင်ကဒီဟိုကျွန်းမှာအနုရာဓမြို့